ဘုဇင်တုတ်တန်တာရီတန်တရံတာနံတပ္ပဒုက္ခဝိနာတနေတတ္တဓမ္မိစဘုဇင်ကေမာရသေနာပမတ္တနေဘုဇိတဝါယေစီမေတတ္တာတိဘဝမုတ်တကုတ်တမအဇာတိမသရာပြာဒိံအမတံနိဗ္ဗယံကတာဧဝမာတိဂုဏုပေတံအနိကကုဏသင်္ကဟံဩတည်င်္စဣမံမန္တံ ဘုဇင်ကင်သာဗနာမဟိဘုဇင်ခောတတိသင်္ခါတောဓမ္မာနံဝိဇယောတထာဝိရိယံပီတိပတ္တတိဘုဇင်္ဂါသတထာပရိတမာတုပိခာဘုဇင်္ဂါတတ္တိတိတပ္ပဓတိနာမုဏိနာတမ္မတေခာတာဘာဝိတာဘဟုလီကတာတံဝတ္တန္တိအဘိညာယနိဗ္ဗာနာယသဗောဓိယာဧတေနတစ္ဆဝိဇေန သုတိတေဟောတုတပ္ပရာဧကသမိန်သမယေနာထော မောကံလာနိသကတပံဂိလာနိဒုက္ခိတေဒိဋ္ဌဝါဘုဇင်ကေတတ္တဒေတိတေဇတံအဘိနံဒိဋ္ဌဝါရောဂာမုစိန်တုတင်ခနေဧတေနသစ္စဝိဇေနသုတိတေဟောတုတပ္ပရာဧကဒာဓမ္မရာဇာပိခေလင်ညီနာပိပိလိတော စုံဓာတ်ထေရနတံယေဝဗနာပိတဝါနသာဒရံတံမောဒိတဝါနအာဘာဓာတမ္မာဝုဋ္ဌာတိဌာနသောဧတေနတစ္ဆဝိဇေနသုတိတေဟောတုတပ္ပရာပဟိနာတေသအာဘာဓာဒိဏံနံပိမဟေတိနံမေဃာဟတာကိလေသာဝ ပတ္တာနုပ္ပတိဓမ္မတံဧတေနတစ္ဆဝိဇေန ဒုဋ္ဌိတေဟောတုတပ္ပရာ